ဗျာဒိတ်ကျမ်းခန်းကြီး73အငယ်1မှ4ပင်လေနား၌သဲပေါ်မှငါရက်၍တားရဲတကောင်သည်ခေါင်းခုနှလုံးဂျိုးဆယ်ချောင်းနှင့်တကွဂျိုးပေါ်၌တရဖူဆဲစုကို ဆောင်းလျင်ခေါင်းပေါ်၌လည်းဘုရားသခင်အထရေတော်ကိုရှုံချသောနာမရှိလျက်ပင်လေတဲကတက်တီကိုမြင်၏ထိုတို့ငါမြင်သောတားရဲသည် ကျက်တစ်နှင့်တူ၏သူ၏ခြေသည် ဝန်ခြေကဲ့သို့ဖြစ်၏သူ၏နှုတ်သည်လည်းခြင်သေးနှုတ်ကဲ့သို့ဖြစ်၏နဂါသည်မိမိတကိုးနှင့်မိမိပလင်ကို၎င်းကြီးစွာသော အာနာစက်ကို၎င်းတားရဲ၌အပ်ပေ၏တားရဲ၏ခေါင်းတလုံးသည်တေအောင်ကွမြက်ပြီးတကဲ့သို့ဖြစ်၍တေစီသောဒဏ်ချက်သည်ပျောက်လျက်ရှိ၏မြေကြီးသားအပေါင်းတို့သည်တားရဲနောက်သို့လိုက်၍အံ့ဩကြ၏ထိုသားရဲ၌အာနာစက်ကိုအပ်ပေ သောနဂါးကိုကိုးကွယ်ကြ၏။သားရဲကိုလည်းကိုးကွယ်၍အဘယ်သူသည်သားရဲနှင့်တူသနည်း။အဘယ်သူသည် သူ့ကိုစစ်ပြိုင်နိုင်သနည်းဟုပြောဆိုကြ၏။ထိုသားရဲသည်လည်းကြီးစွာသော စကားကို၎င်း၊ဘုရားသခင်ကို ပြစ်မှားသော စကားကို၎င်း၊ပြောတတ်သောနှုတ်နှင့်ပြည့်စုံ၍၊လလေးဆယ်နှစ်လပတ်လုံးစီရင်ရသော အခွင့်ကိုရ၏ ဘုရားသခင်ကိုပြစ်မှားသောစကားအားဖြင့်နာမတော်နှင့်တဲတော်ကို၎င်း၊ကောင်းကင်သားတို့ကို၎င်း ပြစ်မှားခြင်းငှါနှုတ်ကိုဖွင့်ထား၏။သန့်ရှင်းသူတို့ကိုစစ်တိုက်၍နိုင်ရသောအခွင့်ကိုရ၏။အသီးအသီးဘာသာစကားကိုပြောသော လူအမျိုးအနွယ်ခပ်သိမ်းတို့ကိုအုပ်စိုးရသော အခွင့်ကိုလည်းရ၏။ကွပ်မျက်သောသိုးသငယ်၏အသက်စာစောင်၌ ကဘာဦးကပင်စင်းဝင်သော မြေကြီးသားအပေါင်းတို့သည်သားရဲကိုကိုးကွယ်ကြ၏။နားရှိသောသူမည်သည်ကားကြားပါစေ။သူတပါးကိုဘမ်းဆီးယူသွားသောသူသည် ကိုယ်တိုင်ဘမ်းဆီးယူသွားခြင်းကိုခံရလိမ့်မည်။ထားဖြင့်သတ်တတ်သောသူသည်လည်းကိုယ်တိုင်ထားဖြင့်သေရမည်။ဤအရာ၌သန့်ရှင်းသူတို့သည်လည်းသည်းခံစရာအကြောင်း၊ယုံကြည်စရာအကြောင်းရှိ၏။ အငယ်7မှ18အခြားသောသားရဲတကောင်သည်တိုးတငယ်ဤဂျိုနှင့်တူသောဂျိုနှချောင်းရှိ၍နဂါးကဲ့သို့စကားပြောလျက်မြေကြီးတဲကထွက်သည်ကိုငာမြင်၏ထိုသားရဲသည်သူ့အရင်ဖြစ်သော ပထမသားရဲဤအာနာဆက်ရှိသည်မြကိုသုံးဆွဲ၏တေစီသောဒဏ်ချက်ပျောက်ခဲ့ပြီးသော ပထမသားရဲကို မြေကြီးမှဆ၍မြေကြီးသားတို့သည် ကိုးကွယ်စေခြင်းငှာပြု၏ ကြီးစွာသောနိမိတ်လက္ခဏာတို့ကိုလည်းပြ၏။လူတို့မျက်မှောက်၌ကောင်းကင်က မြေကြီးပေါ်သို့မီးကိုဆင်းစေ၏။ပဌမသားရဲရှေ့၌ပြပိုင်သောနိမိတ်လက္ခဏာတို့အားဖြင့်မြေကြီးသားတို့ကိုလှည့်ဖြား၏။ထားနှင့်ခုတ်သောဒဏ်ချက်ကိုခံရ၍၊အသက်ရှင်သေးသောသားရဲ၏ရုပ်တုကိုလုပ်စေခြင်းငှါမြေကြီးသားတို့ကိုမှာထား၏။သားရဲ၏ရုပ်တုသည်စကားပြောနိုင်မည်အကြောင်းနှင့် မိမိကိုမကိုးကွယ်သောသူ ရှိသမျှတို့ကိုတတ်ချင်းခံပြုနိုင်မည်အကြောင်းရုတ်ထု၌အသက်ကိုသွင်းပေးရသော အခွင့်ကိုလည်းရ၏ငွေတတ်သောသူဆင်းရဲသောသူ ကျွန်ခံရသောသူလွတ်တော်သူအကြီးငယ်ရှိသမျှတို့သည်လက်ရလက်၌ဖြစ်စေနဖူး၌ဖြစ်စေတစိမ့်လက်မှတ်ကိုခံစေခြင်းက၎င်းထိုတစိမ့်လက်မှတ်ဒီဟုသောတာရဲ့ဤနာမဖြစ်စေနာမဤအရေအတွက်ဖြစ်စေ တခုခုကိုမခံသောသူတယောက်မျှမယောင်းမဝယ်စေခြင်းဟံ၎င်းစီရင်၏ဤရာ၌ပညာရှိ၏ဉာဏ်ရှိသောသူသည်တားရဲ့၏အရေတွက်ကိုရေတွက်စေလူ၏အရေတွက်ဖြစ်၏666လဲဖြစ်၏